တင့်စိတ်ကောင်းစိတ်မြတ်သည်ပင်တင်ဤအကာအကွယ်ဖျားလက်ထက်တုန်းကကောတလာမင်းကြီးဟာ တရားဓမ္မနဲ့ပတ်သက်ပြီးမိမိစဉ်းစားသုံးသပ်လို့သိရှိသဘောပေါက်လာသမျှကိုမြတ်ဗုဒ္ဓထံလာရောက်လျှောက်ထားလေးရှိကြောင်းပါဠိတော်နေရာတော်တော်များများမှာတွေ့ရပါတယ်။မင်းကြီးဟာတရားဓမ္မကိုထဲထဲဝင်ဝင် မသိသေးသူဖြစ်တာကြောင့်သူ့လျှောက်ထားချက်တွေကတော့ အခြေခံတရားသဘောလေးတွေပါပဲ။တနေ့သူလာရောက်လျှောက်ထားတဲ့တွေးရှိချက်တစ်ခုကတော့လူတွေဟာမကောင်းတဲ့အကျင့်တွေပြုကျင့်နေဆိုရင် သူတို့မှာဘလို့ပင်ကြီးမားတဲ့စစ်တပ်ကြီးပိုင်ဆိုင်နေပါစေအကာအကွယ်မဲ့နေတယ်။ကောင်းတဲ့အကျင့်တွေပြုကျင့်တဲ့သူတွေကတော့ဘာစစ်တပ်မှမပိုင်ဆိုင်တာတောင်ဘေးကင်းလုံခြုံနေတယ်တဲ့။ဒီအချက်လေးကတော့မှတ်သားထားဖို့ကောင်းတဲ့အချက်လေးပါပဲ။ မိမိနေထိုင်ရာပတ်ဝန်းကျင်ကိုကြည့်မယ်ဆိုရင် မခိုင်မာမရေရာမှုတွေနဲ့သာပြည့်နှံနေတယ်။စီးပွားရေးလူမှုရေးလူပေါင်းတရက်လုံးရဲ့တန်ဖိုးအရာအလုံးဟာ ပြိုလဲကျဆင်းနေတာကို တွေ့ရလိမ့်မယ်။ဒီလိုအခြေအနေတွေကြားထဲမှာမိမိကိုယ်ကိုဘလို့ဘေးကင်းအောင်ထားနိုင်မလဲဆိုရင်အဖြေက ကိုယ့်ရဲ့စေတနာရက်ရောပေးကမ်းမှုနဲ့တီလာကြောင့်ပဲဘေးကင်းတဲ့အကာအကွယ်တွေရနိုင်တာဖြစ်တယ်။ မြတ်ဗုဒ္ဓကဟောကြားခဲ့တဲ့အဖိုးတန်ယရနာအရေးချင်းတွေဖြစ်တဲ့ကံကံဤအကျိုးပေးအပေါ်ယုံကြည်ခြင်း၊သီလဆိုတဲ့ကိုနှုတ်ဆောင်စည်းခြင်း၊မကောင်းမှုဒုစရိုက်ပြုရမှာရှက်ခြင်း၊မကောင်းမှုဒုစရိုက်ပြုရမှာကြောက်ခြင်း၊တရားဓမ္မနဲ့ပတ်သက်ပြီးအကြအမြင်ဗဟုသုတရှိခြင်း၊စွန့်ကြဲပေးကမ်းလှူဒန်းခြင်း၊ပညာဆိုတဲ့ဟုတ်မှန်စွာသိခြင်းဒါတွေအားလုံးဟာမိမိအတွက် အကာအကွယ်တွေပါပဲ။ ဒါကြောင့်ဦးစင်းတို့တွေဟာဒီအရေးချင်းတွေတိုးတက်ဖို့ကြင်ကြံစ조사နေကြတာပေါ့တခါတရံလူတွေဟာမိမိဘဝတစ်လျှောက်လုံးတိဆောက်လာခဲ့တဲ့အရာတွေပြိုလဲပျက်စီးသွားမှာစိုးရိမ်ကြောင်းကြကြတယ်ဒါပေမဲ့ဒီအဖြစ်နဲ့တနေ့မှာကြုံတွေ့ရမှာပဲဖြစ်တယ်ကိုထင်ထားတာထက်တောင်ပြိုလဲပျက်စီးမဲ့အချိန်ကနီးနေတတ်သေးတယ်ဘလို့ပဲဖြစ်ဖြစ်တဘဝလုံးတိဆောက်လာခဲ့သမျှအရာတွေဟာတနေ့မှာ တနည်းမဟုတ်တနည်းနဲ့ပြိုလဲပျက်စီးသွားကြမှာပါလူတွေဟာလောကကြီးထဲမှာမိမိဆိုတဲ့ကိုယ်ပိုင်အမှတ်အသားတွေစိုက်ထူထားခဲ့ကြကြတယ်ဒါပေမဲ့ဒါတွေဟာတည်တံ့စွာကြံရစ်နေမယ်လို့တော့ဘယ်သူမှမပြောနိုင်ဘူးလေလွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကဦးစင်းရဲ့အဖေရှိရာကိုဦးစင်းအလဲပြန်ခဲ့တယ်။ဦးစင်းဆယ်ကျော်သက်ဘဝတုန်းကဦးစင်းတို့မိသားစုဟာအိမ်တလုံးဆောက်ခဲ့ကြတယ် လက်သမားဆရာတွေငှားခဲ့သလိုဦးစင်းတို့မိသားစုလည်းအတူတူပါဝင်တည်ဆောက်ခဲ့ကြတယ်။အိမ်အနေထားဒီဇိုင်းချတယ်၊ဈေးတုပ်တယ်။အဖေကမိဖို့ကြောင်အတွက်ကြောင်အိမ်တွေဆောက်ပေးခဲ့တယ်။တနေ့ဦးစင်းအဖေကတို့အရင်ကဆောက်ခဲ့တဲ့အဲ့ဒီအိမ်ကိုတွားကြည့်ခြင်းနဲ့ဆိုလို့ဦးစင်းတို့တွေတွားခဲ့ကြတယ်။အဲ့ဒီမှာလက်ရှိအိမ်ရှင်ကအိမ်ကိုလုံးဝမထိမ့်သိမ်းပဲထားတာကိုတွေ့ခဲ့ရတယ်။အိမ်ကပျက်စီးယိုယွင်းစာပြူနေပြီ။ အဲ့ဒီကအပြန်လမ်းမှာတော့အဖေကပြောလာတယ်။သူ့ဘဝမှာသူဖန်တီးတိဆောက်ခဲ့သမျှအရာတွေဟာမေမေရရကြံနေတာမျိုးဘာမှမတွေ့ရဘူးတဲ့။သူ့လဲရမည်သူ့အစိုးရအလုံးအားလုံးဟာတနည်းနည်းနဲ့ပျက်စီးပြိုလဲကုန်ကြတာကြီးပဲတဲ့။ဒီနေရာမှာအဖေဖန်တီးခဲ့တဲ့အဖေသားဖြစ်တဲ့ဦးစင်းတယောက်တော့အကောင်အတိုင်းရှိနေသေးတယ်လို့တွေးမိတယ်လို့လို့ပေါ့။ဒါပေမဲ့ ဒီအကြောင်းအရာကြောင့်ဦးစင်းအတွက်စဉ်းစားစရာတွေဖြစ်လာတယ်။ဘဝတန်ဖိုးကိုအပြင်ဘက်ကအရာတွေကိုပဲကြည့်ပြီးတိုင်းတာနေမယ်ဆိုရင် အရာအလုံးမှာဘာမှအားရစရာ တွေ့ရမှာမဟုတ်ဘူး။ဖြစ်လာမယ့်ပြောင်းလဲမှုတွေကိုကာကွယ်ဖို့ကြိုးစားတိုင်းအဲ့ဒီကြိုးစားမှုဟာစိတ်ကောင်းနှလုံးကောင်းနဲ့မပတ်သက်တဲ့ကြိုးစားမှုဖြစ်နေတယ်ဆိုရင် အရာအလုံးဟာကျိန်းသေးပြိုလဲပျက်စီးမှာပဲ။ တခါတရံကိုစူးစမ်းထားတဲ့အကာအကွယ်တွေကကိုကိုပြန်ပြီးတော့တောင်စိုးကြိုးပေးတတ်ပါသေးတယ်။ဒါကြောင့်သိထားရမှာကကိုဖြတ်တန်းပိုင်ဆိုင်ခြင်းနဲ့ဘဝတစ်ခုကိုစဉ်းစားတိုင်းအကယ်၍အပြောင်းအလဲကြီးကြီးမားမားတွေပြုံးကနေပေါ်လာခဲ့ရင်ဆိုပြီးအဲ့ဓာတွေအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့မိမိဟာစိတ်ဓာတ်အရေးချင်းတွေကိုပါထည့်စဉ်းစားမှရလိမ့်မယ်။ဒီစိတ်ဓာတ်အရေးချင်းတွေကသာတကယ်လက်စုပ်လက်ကင်ပြစရာပစ္စည်းဖြစ်ပြီး ကိုကခွင့်မပြုတဲ့၍အပြင်ပိုင်းကဘလို့အကြောင်းကားမှလာဖြက်စည်းလို့မရပါဘူး။တနည်းပြောရရင် အခြေအနေတွေဆူဆူရွရွတွေ ဖြစ်လာရင် လူဟာ တရားဓမ္မကိုလက်လွတ်လိုက်တော့တာပါပဲ။တရားဓမ္မကိုလက်မလွတ်မှသာ တရားကလည်းကိုကိုပြန်ဆောင်ရှောင်နိုင်ပါလိမ့်မယ်။ကြားဘူးနေကြစကားတစ်ခုလို့ပေါ့။မီးလည်းမလောင်နိုင်ရေလည်းမမျောနိုင်လေးနဲ့လည်းမလွင့်ပါသွားနိုင် ဘသူကမှခိုးယူလို့မရဆိုတာမျိုးပေါ့ဒါမှမဟုတ်ပါဠိတော်မှာပါတဲ့အတိုင်းပြောရရင်ပြည့်ရှင်မင်းတို့မှလည်းမယူဆောင်နိုင်တခိုးတို့မှလည်းမခိုးယူနိုင်ကုန်နဲ့ဒီနေရာမှာမင်းနဲ့တခိုးကိုစာကြောင်းတစ်ခုထဲမှာအတူတူထည့်သွင်းထားတာကတော့စိတ်ဝင်စားစရာပဲနော်ဒါတွေဟာအခုဦးစင်းတို့ကြင်ကြံစူးစမ်းနေတဲ့အဖိုးတန်ယရနာတွေပဲပေါ့လူရဲ့စရိုက်ဟာထိုသူရဲ့စေတနာကိုပုံဖော်တယ် ထိုစေတနာဟာလောက်ရက်ကိုပုံဖော်တယ်။ပြုလုပ်လိုက်တဲ့လောက်ရက်တွေဟာဘဝတွေကိုပုံဖော်တယ်ဆိုတဲ့ကံကံ၏အကျိုးအပေါ်ယုံကြည်စိတ်ကြောင့်ပဲဦးဇင်းတို့ဟာအခြေခံကျတဲ့စိတ်ကောင်းနှလုံးကောင်းရဖို့ကြင်ကြံနေကြတာပါ။ဒါကြောင့်ပဲလူတိုင်းမိမိစိတ်ကိုထိန်ချောင်းလေ့ကျင့်ပေးတဲ့။ယုံကြည်လက်ခံထားမှုတစ်ခုကခိုင်မြဲနေရင်ထိုယုံကြည်မှုဟာမိမိရဲ့အပြောအဆိုအပြုအမူတွေမှာလွှမ်းမိုးမှုရှိတယ်ဆိုတာတော့ ဦးစင်းတို့ရဲ့စိတ်အတွင်းပိုင်းကဒီကံတရားအပေါ်လက်ခံယုံကြည်မှုဟာအပြင်ပိုင်းကကိုနှုတ်ဆောင်စည်းခြင်းသီလာနဲ့မကောင်းမှုဒုစရိုက်ပြည့်ရမှာကိုရှက်ကြောက်ခြင်းတွေ ဖြစ်လာစေတယ်။ကိုကြောင့်ဘသူကိုမှ မထိခိုက်မနာကျင်စေခြင်းဘူးဆိုတဲ့အသည့်တရားရှိနေခြင်းပေါ့။မထိခိုက်မနာကျင်စေရဘူးဆိုပေမဲ့တစ်ဖက်လူရဲ့စိတ်ခံစားချက်ကိုမထိခိုက်ရဘူးလို့တော့မဆိုလိုဘူး။ ဒီလိုပြက်ပြက်သားသားခွဲခြားတတ်ဖို့လည်းအရေးကြီးတယ်။တခြားလူတွေရဲ့ခံစားချက်တွေအတိုင်းမိမိဘဝကိုခြယ်လှယ်ခွင့်ပေးလို့မရဘူး။ခြယ်လှယ်ခွင့်ပေးလိုက်မယ်ဆိုရင်တော့တရားဓမ္မနဲ့လာလာမြမတင်တော်တဲ့အရာတွေကိုမိမိဟာစတင်လုံးမိလာလိမ့်မယ်။တခြားလူကိုထိခိုက်စေတယ်ဆိုတဲ့အတိတ်ပဲကသူ့ရဲ့အကျင့်သီလပျက်စီးရာပျက်စီးကြောင်းအားပေးအားမြှောက်ပြုတာမျိုးကိုပဲပြောတာပါ။ဒီတော့မိမိသီလမပြတ်အောင်ထိန်းသလို တခြားသူတွေကိုလည်းတီးလပျက်စီးအောင်မလုပ်ဘူးပေါ့မိမိဟာလောက်ရဆိုးတစ်ခုရဲ့အကျိုးဆက်တွေကို နားလည်ထားတော့အမြဲတမ်းထိုအသည့်တရားနဲ့ချင့်ချိန်ပြီးပြုမှုနေထိုင်နေဒါကိုပဲမကောင်းမှုပြုရတာရှက်ကြောက်ခြင်းဟီရီအော့တက်ပါလို့ခေါ်တာပါဒါကဖြစ်ချင်ရာ ဖြစ်ဆိုပြီးလက်လွတ်စပယ်နေတာနဲ့လုံးဝဆန့်ကျင်ဘက်ပဲမိမိရဲ့အတွင်းပိုင်းချမ်းသာမှုရှိမှသာပတ်ဝန်းကျင်ကိုစေတနာကောင်းကောင်း အလွယ်တကူဆက်ဆံနိုင်တာပါ အခုဒါကြောင့်ဦးစင်းတို့ကတကယ်အဖို့တန်ရတနာတွေရဖို့ကြင်ကြံစူးစမ်းနေကြတာပေါ့ပြီးတော့ပညာလဲတေချာပေါက်လိုအပ်သေးတယ်ပညာဆိုတာဘဝအတွက်တကယ်အရေးကြီးတာကဘာလဲဘာတွေကအရေးမပါဘူးလဲဆိုတာသိရှိနားလည်ခြင်းကိုခေါ်တာပါဒီလိုဆိုရင် ကိုယ့်အတွက်တကယ်အရေးပါလာမဲ့ကိုကိုတကယ်စောင့်ရှောက်သွားမဲ့စိတ်ကောင်းစိတ်မြတ်တွေကို သိရှိလာလိမ့်မယ်။တမိုင်းကအဖြစ်ပြက်တချို့ကိုလေ့လာကြည့်ရင်တိုင်းပြည်ပြက်ချင်းငတ်မွတ်ခေါင်းပါခြင်းစတဲ့ကက်အမျိုးမျိုးကြတဲ့အခါဒီပြက်စီးမှုတွေကြားထဲမှာအကောင်ဆုံးရှင်သန်နေထိုင်နိုင်ခဲ့သူတွေကိုကြည့်လိုက်ရင်တဦးနဲ့တဦးကိုညီရိုင်းပင်ပြီးရှင်သန်နေခဲ့ကြတဲ့သူတွေကြီးပါပဲအဲ့ဒီလိုမျိုးအချိန်ကပေးကမ်းရရောစိမ့်နဲ့စေတနာကောင်းတွေစတင်ဖြစ်ပွားစေတဲ့အချိန်ပဲကိုဘာကြောင့်လဲဆိုတော့ ဒီလိုမျိုးအချိန်မှာအများဖို့မချမ်းပဲကိုတူးတဲ့အတွက်ဆိုပြီးပစ္စည်းဥစ္စာတွေကိုစုဆောင်းသိမ့်ပိုက်ထားရင်ဘေးလူတွေကဒါသူပိုင်နာမှုငါတို့နဲ့မဆိုင်ပါဘူးလေဆိုပြီးဘေးထိုင်ပြီးခြေနှံနှစ်သိမ့်နေမယ်လို့ထင်သလားဒီအခြေအနေပြက်ထဲမှာကိုဟာဆက်ရှင်တန်ခြင်းနဲ့ဆိုရင်တပုတ်တည်းမထားပဲအများကိုပါဝေးမျှပေးမှရတော့မယ်ဒီလိုဝေးမျှသွားရမယ့်အတူတူစိတ်စေတနာကောင်းကောင်းနဲ့လှုပ်ဆောင်သွားမယ်ဆိုရင် ပေးရချိုးနှက်တာပေါ့နောက်ပြီးမိမိရဲ့ကုသိုလ်ကောင်းမှုဟာမိမိနဲ့အတူတူဘယ်နေရာရောက်ရောက် လိုက်ပါအကျိုးပေးနေမယ်ဆိုတဲ့နေရာမှာတစ်ခုလည်းရှိတယ်လေဒါကြောင့်ကို့အတွက်လုံခြုံမှုပေးတဲ့စစ်မှန်သောအကာအကွယ်ဖြစ်သလိုစစ်မှန်သော အတွင်ပိုင်းကျွဲဝချမ်းသာမှုလည်းဖြစ်တဲ့အရာကိုအလေးထားဆောင်ရွက်နေမှသာအခုလည်းအကျိုးရအနာဂတ်မှာလည်းအကျိုးရမှာပါ။ ဒီနေရာမှာရက်ရောပေးကမ်းတာနဲ့စေတနာထားတာဆိုတဲ့ဒီနေရာမှာနှစ်ခုကိုစဉ်းစားကြည့်ပါဒီနှစ်ခုကအတူတူဖြစ်ပေါ်ပေမဲ့ကွဲပြားတယ်စေတနာထားတယ်ဆိုတာတလောကလုံးအထိဖြန့်ကျက်နိုင်တယ်တကယ်တမ်းအကျိုးအကြီးဆုံးရခြင်းနဲ့ဆိုရင်လဲတလောကလုံးအထိဖြန့်ကျက်မှပဲရမယ်ဒါပေမဲ့တရဝတိုင်းကိုလိုက်လံဆောင်ရှောက်နေရမယ်လို့တော့မဆိုလိုဘူး အဲ့ဒီမှာအကြီးကြီးနားလည်မှုလွဲနေတာတခုရှိတယ်။ဘယ်ဟာလဲဆိုတော့မြစ်တာတုံးမှလာတဲ့အကြောင်းအရာမှာမိခင်ဟာမိမိရဲ့တူးရဲသောရင်သွေးကိုကြည့်ရှုစောင့်ရှောက်သလိုပဲတလောကလုံးအပေါ်ထားရှိတဲ့စာနာမှုနဲ့စေတနာတရားကို ထိမ့်သိမ်းစောင့်ရှောက်ရမှာဖြစ်တယ်။တူးရဲသော ရင်သွေးကဲ့သို့တလောကလုံးကတတဝါတွေကိုလည်းထိုနည်းတူစွာတတ်မှတ်ပြီးမိခင်စိတ်ထားပါလို့မဆိုလိုဘူး။အဲ့လိုထားနိုင်ဖို့ကမဖြစ်နိုင်ဘူး လူသားတဘာဝအရာမဖြစ်နိုင်တဲ့ကိစ္စဖြစ်တယ်။မြတ်ဗုဒ္ဓဆိုလိုတာကမိခင်ကတူးရဲသောရင်သွေးကိုစောင့်ရှောက်မွေးမြူသလိုမျိုးမိမိရဲ့စေတနာတရားလေးကိုဂယုတစိုက်စောင့်ရှောက်မွေးမြူရမယ်လို့ဆိုလိုတာဖြစ်တယ်။တနည်းပြောရရင် သူများရဲ့အပြုအမူကဘလို့ပဲဖြစ်နေပါစေသူတို့အပေါ်ထားရှိတဲ့မိမိရဲ့စေတနာကိုမပြတ်စေရဘူး။မြတ်ဗုဒ္ဓဟောခဲ့သလိုပဲမိမိကို လူဆိုးဓမြတွေက ရေးမသားအောင်ဖမ်းဆီးချုပ်နှောင်ပြီးလွှတ်သွားကြီးနဲ့မိမိခြေလက်တွေကိုဖြတ်နေခဲ့တဲ့ဆိုရင်တော့ထိုသူတို့အပေါ်စေတနာကောင်းထားနိုင်ရအောင်မဲတဲ့မိမိအသက်ကိုမိမိမကာကွယ်နိုင်တော့သည့်တိုင်အောင် စေတနာတရားကိုတော့စောင့်ရှောက်ထိန်းသိမ်းရမယ်လို့ဆိုလိုခြင်းဖြစ်တယ်။ဒါကြောင့်စေတနာတရားဆိုတာအကန့်အသတ်မရှိအောင်ဖြန့်ကျက်နိုင်ရတဲ့အရာဖြစ်တယ်။ရရောပေးကမ်းမှုကတော့ သူ့မှာအကန့်အသတ်ရှိတယ်။ဦးစင်းတို့တွေမှာကိုယ်အတိုင်းတာနဲ့ကိုယ်ဥစ္စာ အချိန်နဲ့ခွန်အားပိုင်ဆိုင်မှုတွေက အကန့်အသတ်ရှိတယ်။ဘယ်နေရာတွေမှာစွန့်ကြဲပေးကန့်လို့ဖြစ်နိုင်ပြီးဘယ်နေရာတွေမှာတော့ရက်ရောလို့မဖြစ်နိုင်ဘူးလဲဆိုတာသိချာစဉ်းစားရတယ်။ကိုကသူ့အပေါ်စေတနာကောင်းထားပေးနိုင်ပေမဲ့ကုညီထောက်ပံ့လို့မရနိုင်တဲ့လူမျိုးတွေလည်းအများကြီးရှိတယ်။ကိုကူညီပေးနိုင်တဲ့အကန့်အသတ်ကိုကြော်နေတဲ့အခါမျိုးပေါ့။ ဒါမျိုးကအဝေးရောက်နေတဲ့သူကိုသာမကပဲတခါတရံကိုမိသားစုဝင်ကိုတောင်ကူညီပေးဖို့မတက်တာတဲ့အခါတွေရှိတတ်တယ်။မိမိရဲ့အကျဉ်းနာတရားကိုပြရဲဆိုတာလူတွေတောင်းဆိုသမျှကိုလိုက်ရော ပေးုံမျှမပြီးဘူး။တောင်းဆိုမှုတွေဟာလိုက်ရောသင်ရလားတရားနဲ့လျော်ညီရလားစဉ်းစားဆုံးဖြတ်ရမယ်။မြတ်ဗုဒ္ဓဟောခဲ့သလိုပေးကမ်းရရောမှုကမိမိရော သူတစ်ပါးကိုပါမထိခိုင်းမှအကောင်းဆုံးဖြစ်တယ်။ ဒါကြောင့်ပေးကမ်းရရောတဲ့ဆိုတဲ့နေရာမှာအကန့်အသတ်တွေရှိတယ်။တစ်ဖက်မှာလည်းမြတ်ဗုဒ္ဓဟောထားတာက ကိုပေးတဲ့ပစ္စည်းကအဲ့ဒီနေရာမှာအသုံးတည့်မယ်ထင်ရင်လူသားလူပါတဲ့။ပြောရမယ်ဆိုရင်ရရောမှုအပေါ်မှာဘလို့ကန့်သက်ချက်တွေ ရှိတယ်လို့မဟောဘူးပေါ့။ဒါပေမဲ့ဒီနေရာမှာမေးစရာတစ်ခုပေါ်လာတယ်။တစ်ခုခုကိုပေးလှူတော့မယ်ဆိုရင်အကျိုးအကြီးဆုံးရဖို့ဆိုဗမာလှူရမလဲပေါ့။ ဒီအတွက်အဖြေကိုမြတ်ဗုဒ္ဓကတခြားအကြောင်းအရာအနေနဲ့တသက်ဟောထားတာရှိပါတယ်။ဒါကြောင့်ဘသူကိုပေးလူမှလဲဘာပေးမှလဲဆိုတာကိုပရိသတ်အနေနဲ့အတော်လေးဂရုစိုက်ဖို့လိုတယ်။ကိုယ်နှလုံးသွင်းမှုကဘလို့ရှိလဲ။အလူပစ္စည်းအလူခံပုဂ္ဂိုလ်ကာလဒေတာစသည်တို့ကို အလေးထားကြည့်ရှုပြီးကိုယ်ပညာဉာဏ်ကို တိုးတက်အောင် လေ့ကျင့်ပေးတတ်ရတယ်။ဒီလိုဆိုရင် ပေးကမ်းရရောမှုဟာ မိမိကျွမ်းကျင်လိမ့်မာတဲ့အရေးချင်းတစ်မျိုးဖြစ်လာပြီးအကာအကွယ်တစ်ခုတေချာပေါက်ဖြစ်လာတော့တာပါပဲ။ဒါကြောင့်ဒီအရေးချင်းတွေတိုးတက်အောင်အားထုတ်ရမယ်။ဒီဟာတွေဟာသူတော်ကောင်းအကျင့်တွေမို့လို့အားထုတ်တယ်ဆိုတာထက်ဘဝရှင်တန်ကြိုနှက်ပြီးလားမနှက်ဘူးလားဆိုတာကိုအဆုံးဖြတ်ပေးတဲ့အကျင့်တွေမို့လို့အားထုတ်တာမျိုးဖြစ်တင်တယ်။တောထွက်တဲ့ယဟန်တော်တွေဆိုရင်လဲတရိษံအပေါင်းခိုးဆိုးလူရက်သူအပေါင်းတော်ရင်းနေတဲ့လူအပေါင်းပေါ် စေရနာကောင်းတွေများစွာ ထားရှိကြရတာပါပဲတောထဲမှာလူကောင်းတဲ့ကြီးပဲတွေ့ရမယ်လို့အာမမခံနိုင်ဘူးဘယ်သူမျိုးနဲ့မဆိုကိုကတင့်မြတ်အောင်နေနိုင်ရမယ်စေရနာတရားနဲ့ပေးကန့်ရရောမှုက ကိုကိုဘယ်နေရာမှာမဆိုရှင်သန်နေထိုင်ရမှာ အမြဲကူညီထောက်ပံ့နေမယ့်အရာတွေပါပဲမိမိဟာမယင်းနှီးမကျွမ်းဝင်တဲ့ပတ်ဝန်းကျင်အတိုင်းဝိုင်းအသစ်တစ်ခုတည်းကိုဝင်ရတော့မယ်ဆိုတဲ့အခြေအနေမျိုးမှာလေစေရနာတရားနဲ့ပေးကန့်ရရောတတ်မှုကပဲ အစားအစာအဆင်ပြေအောင်လမ်းခင်းပေးသွားမယ့်အရာတွေဖြစ်တယ်။ပြိုလဲပျက်စီးမှုစတဲ့အခက်အခဲတွေကြုံလာရင်လည်းစေတနာတရားနဲ့ပေးကမ်းရရောတတ်မှုကပဲရင်ဆိုင်ကျော်လွှားဖို့အထောက်အကူပေးမှာဖြစ်တယ်။ဒါကြောင့်မိမိအတွက်အကာအကွယ်ဟာမိမိရဲ့ကောင်းမြတ်ခြင်းမှာမူတည်တယ်။မိမိနှလုံးသွင်းတတ်ပုံအပေါ်မှာမူတည်တယ်။ဒီနှလုံးသွင်းမှုတွေကိုစောင့်ယူပေးတဲ့ပညာပေါ်မှာမူတည်တယ်လို့သတိရပါ။ ဒါတွေဟာမိမိဘဲအခြေအနေပဲရောက်ရောက်စောင့်ရှောက်ပေးသွားမယ့်အရာတွေပဲဖြစ်တယ်။ဒါကြောင့်မြတ်ဗုဒ္ဓကဒီအရာတွေကို တရားဓမ္မအဖြစ်နဲ့ဟောကြားသင်ပြပေးတော်မူခဲ့တာပေါ့။ဒီတရားတွေဟာခေတ်အဆက်ဆက်ကြုံခဲ့ရတဲ့ကပ်ဘေးကြီးအမျိုးမျိုးကြားမှာအမြဲတမ်းမှန်ကန်ခဲ့တဲ့တရားတွေဖြစ်တယ်။ဒီတရားတွေဟာဘဝမှာဘလို့အခြေအနေတွေကြုံလာပါစေအကောင်းဆုံးနေထိုင်သွားနိုင်မယ့် လူဖြစ်ကျိုးနှက်စေတဲ့အရေးအချင်းတွေပဲဖြစ်တယ်။